တရားပွဲစကြပါသို့မြန်မာတက္ကရာ1356ခုနှစ်ဆောင်းဥဒုနတ်တော်လာသ2ရက်နေ့ဖြစ်တယ်ရန်ကုန်မြို့မဟာစီသာသနာရိပ်သာမှာတတိပဌာဝိပဿနာတရားအလုံးအားထုတ်နေကြတဲ့ညာရှင်လူယောဂီသူတော်ရှင်တို့အားဘုန်းကြီးဒီနေ့ဟောကြားမဲ့တရားကဓမ္မစကဗုဒ္ဓနာသုတ်တံပင်စမပိုင်းဖြစ်တယ် ဗန္တောသောဘဂဝါသမထာယဓမ္မံဒေသေတိသောဘဂဝါကျွန်တို့အများဤအာထာကုခရာအစီဖြစ်တော်မူသောသူမြတ်စွာဘုရားသည်နန္တောရာဂသာသာအလုံးရှားခြင်းလျက်ငြိမ်ပင်ငြိမ်ဣတော်မူပြီးသည်ဖြစ်၍သမထာယသတ္တဝအများကျွန်တို့အားလည်းအလားတူပင်ငြိမ်ဣကြပါစေခြင်းအကျိုးမှာ ဓမ္မံညေကိယံတရားမှန်ကိုဒေသေတိကရုဏာရှိသွားကင်ဟာအခြင်းဘုရားတော်မူခဲ့ပါပေ၏ဓမ္မကဝန္တံတတော်တင်ရှားသူများစွာကိုရာကိုမယံတရားဝတရားနာများစွာတောင်းတောင်းဘုရားတပည့်တော်တပည့်တော်မှာပေါင်းတို့သည်ဝန္တမယုံကြည်မြတ်နိုးမှညွတ်ကြွ၍ရှိခိုးပူဇော်ပါကုန်၏ မြတ်စွာဘုရားဘုံတော်နေဝန်ထွန်းလင်းတတ်ပါတော်မူတဲ့မြတ်စွာဘုရားမဟာတက္ကရတရားသုံးခုနဲ့ဝါသုလပြည့်နေဝင်လာတဲ့အချိန်တွင်ပါရမတိတိနိဣတိပတ္တနာအမြရတဲ့မိဂဒယုံတော်မှာကိုနေည ဗတ္တရာဝတ္တမဟာနံအတ္တသိခေါ်တဲ့ယဟန်၅ပါးနဲ့ယတိယဟန်၅ပါးနဲ့အတုတကဝကတိကရာကတိကရာမဟိသာနိုင်တဲ့များလာတဲ့နတ်မြမပေါင်းတို့အားဤဓမ္မစကားဘုဒ္ဓနာသုတ်တံဓမ္မစကြာတရားတော်ကြီးကိုဟောတော်မူပါတယ်ဟောတော်မူတာကတော့အတိကင်းပြငင်းကနိဗ္ဗာန်ကိုရလို့တဲ့ ယဟန်သူတော်ချင်းယာဂီပုဂ္ဂိုလ်ဟာအာယုဟဘကာမဂုဏ်တရားတွေကို လိုက်စားယောဘာခြင်းဆိုတဲ့ကာမဒုက္ခလိကလူယောဂအဆုံးကိုလည်းပဲပေးရမယ်။လက်ရင်စစ်တာခြင်းလုံးမမပါတဲ့နဲ့မိမိကိုယ်ကိုတမင်ဆဲအောင်ညှင်းဆဲတဲ့အတ္တကိရမထာလူယောဂအဆုံးကိုလည်းပဲပေးရမယ်။ အဲဒီလဝေသွန်လက်ရသွန်အသွန်နှစ်ပါးရဲ့အသွန်နှစ်ပါးကိုရှောင်ခဲ့ပြီးအလယ်လန်းဖြစ်တဲ့မဇ္ဈိမပฏิပဒါလမ်းစဉ်အကျင့်ကိုကျင့်ရမယ်မဇ္ဈိမပฏิပဒါလမ်းစဉ်ကျင့်ဆိုတာမဂ္ဂင်၈ပါးအကျင့်တရားတွေဖြစ်တယ်အဲမဂ္ဂင်၈ပါးအကျင့်တရားတွေကိုသုံးအုပ်စုပြုပြီးတော့ သမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝဆိုတဲ့သီလမဲ့ခင်သီလခန္ဓာမဲ့ခင်အုပ်စုကတစုသမ္မာဝါယမသမ္မာသတိသမ္မာသမာဓိခေါ်တဲ့သမာဓိခန္ဓာမဲ့ခင်သမာဓိအုပ်စုမဲ့ခင်ကတစုသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပခေါ်တဲ့ပညာပညာခန္ဓာပညာအုပ်စုမဲ့ခင်ကတစုသုံးစုပြုလိုက်မယ်ဆိုရင်ဖြင့် မေဇိမာပฏิပဒါဆိုတာသီလသမာဓိပညာအကျင့်တရားပါသီလကျင့်ဆိုတာကိုနဲ့နှုတ်ကဒုဒရိုက်မလင်ကြည့်ရအောင်ထိန်းချုပ်တဲ့အကျင့်မှာသမာဓိဆိုတာစိတ်တည်ငြိမ်အောင်ကျင့်ပွားတဲ့အကျင့်တရားပါပညာဆိုတာအမှန်ကိုအမှန်အတိုင်းအရှိကိုရှိတိုင်းသိအောင်ကျင့်ပွားတဲ့အကျင့်တရားပါအဲဒီကျင့်တရားတွေကိုကျင့်ပွားရမယ် လို့မြတ်စွာဘုရားကဟောပြီးတဲ့နောက်သစ္စာ၄ပါးတရားတွေကိုဆက်ပြီးတော့ဟောတော်မူပါတယ်ကဲဆိုကြအောင်ဒုက္ခသစ္စာဆင်းရဲအမှန်တရားသမုဒယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားနိရောဓသစ္စာဆင်းရဲချုပ်ရာအမှန်တရား မကသစ္စာသေချုပ်ရာသို့ယောက်ျားအကျင့်အမှန်တရားသစ္စာဘယ်နှပါးရှိလဲ၄ပါးရှိတယ်အဲဒီသစ္စာ၄ပါးတို့ဒုက္ခသစ္စာနဲ့သမုဒယသစ္စာကိုဟောပြီးပါပြီလေးခုလုံးလည်းပဲမိကုံးချုပ်တဲ့အခါကျဟောပြရအောင်မှာပေါ့ အခုនិရောဓပစ္စာဓမ္မစကားဝဒနာတုတ်တမမြတ်စွာဘုရားကဣဒံခောပန္နာဒိကဝိဒုက္ခនិရောဓံရိယပစ္စာယောတတယောတနာယအတေတဝိရာဂនិရောဓောသာကောပတိနိဒေကောမုတ်တိအနာလယောဒုတိယလို့จิตတတိจิตံဤတို့ဣဒံခောပန္နာဤသုလတ္တနောတရားဒီကဒုက္ခនិရောဓော ဖျေးချုပ်ငင်းရာချုပ်ငင်းခြင်းသဘောဖြစ်သောအရိယာသေသံရိယာသစ္စာဝေဒီဘာရိယာတို့ပြောသောအမှန်တရားဝေဒီတတယဝတနာကထိုစာလောင်ထိုစာလောင်မုတနာဤကံယေယောအတိပဝိရာဂနိရောဓအကျဉ်အကျဉ်မဲ့ပြည့်ပြည့်ချင်းချုပ်ချင်းသည်ယောစာကိုတနာကိုအကျဉ်ပေးစွန့်ခြင်းသည် ယောပတိမိတ်ကောအကျဉ်ဝေးစွာစွန့်ခြင်းသည်ယာမုတ်တိအကျဉ်ဆုတ်ကိုင်းမထားပဲလွတ်လိုက်ခြင်းသည်ယောအနာလကအကျဉ်ပေတာမှုကင်းခြင်းသည်အတ္တိရှိဣဒံဤသဘောသည်ဒုက္ခနိရောဓအရိယသစ္စာဝေတိအဲ့ဒါကိုဆိုကြည့်မယ် နိရောဓဒုစအဘေဟံခေါ်ပါရတယ်လေနိရောဓဒုစအဘေဟံခေါ်ပါရတယ်လေတဏှာချုပ်ကနိရောဓဒုက္ခငြိမ်းမှန်ပဲ တဏှာချုပ်ကနိရောဓဒုက္ခငြိမ်းမှန်ပဲနိရောဓဆိုတာငြိမ်းတယ်သစ္စာဆိုတာမှန်တယ်အဲ့ဒါနိရောဓသစ္စာဆိုတော့ဒုက္ခငြိမ်းတဲ့အမှန်တရားပဲဟုတ်အဲ့ဒါနိရောဓသစ္စာဆိုတာကလည်းဒုက္ခငြိမ်းတာနိရောဓသစ္စာပဲတဏှာချုပ်ပြီးတော့ဒုက္ခငြိမ်းသွားတာနိရောဓသစ္စာပဲ မှန်ရလားဒီတဏှာတွေကုန်ချုပ်ပြီးတော့ဒုက္ခအလုံးငြိမ်သွားတဲ့သဘောဒီនិရောဓသစ္စာပဲတဏှာချုပ်ကនិရောဓဒုက္ခငြိမ်းမှန်ပဲလို့အဲ့လိုသံပုတ်စီထားပါတယ်မနေ့ကလည်းនិရောဓသစ္စာအကြောင်းနည်းနည်းတော့ပြောပြပါပြီအဲ့ဒီဓမ္မတက္ကပတ္တနာသုတ္တမនិရောဓသစ္စာနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကအဲ အခြားဥပယ်ဝဟာရတွေကိုလည်းပဲဟောပြထားပါလိမ့်တယ်ဆိုရအောင်တဏှာပြက်ပြဲပယ်စွန့်တယ်ဝေပယ်စွန့်တာပဲတဏှာပြက်ပြဲပယ်စွန့်တယ်ဝေပယ်စွန့်တာပဲအဲ့ဒါတဏှာပြက်ပြဲသွားတဲ့သဘောလဲនិရောဓပါပဲ တဏှာကိုပယ်ဆွတ်လိုက်တဲ့သဘောလေនិရောဓသစ္စာပါပဲတဏှာကိုဝေးဝေးကြီးပဲတော့မှပြန်မလာအောင်ဆွတ်ပယ်တဲ့သဘောဒါនិရောဓသစ္စာပါပဲဆိုတဏှာလောကင်းပယ်တာရှင်ငြိမ်းခြင်းနိဗ္ဗာန်ပဲတဏှာလောကင်းပယ်တာရှင် ငြိမ်းခြင်းနိဗ္ဗာန်ပဲတဏှာလုကင်းတေတာရှင်ငြိမ်းခြင်းနိဗ္ဗာန်ပဲအဲ့ဒါတဏှာလုကင်းပြီးတော့တေတာမှုတွေပြတ်ရှင်းပြီးတော့ငြိမ်းအေးခြင်းသဘောရလို့ရှိရင်အဲ့ဒါနိဗ္ဗာန်ပဲလို့မှတ်ထားကြဖို့မနည်းပြောတဲ့အတိုင်းနိဗ္ဗာန်ဆိုတာနိဝါဏ ဒါနဆိုတာဘဝတစ်ခုနဲ့တစ်ခုဖြစ်အောင်အဲဆက်ဆက်ချုပ်ပြီးတဲ့သဘောနိဆိုတာကကင်းသွားတယ်ဘဝချုပ်ဆက်မှုကင်းသွားတယ်ပြတ်သွားတယ်ဆိုရင်ဘဝအသက်မဖြစ်တော့ဘူးဆိုရင်နိဗ္ဗာန်မှန်လားဖြစ်တဲ့တရားဆိုရင်တွေ့ရတယ်ဖြစ်တဲ့တရားဆိုရင်တွေ့ရတယ် အဲ့တော့ဖြစ်တဲ့တရားမှန်တဲ့ကဆိုရင်ဖြင့်ပြည့်ရတာရှိတယ်မွေးရင်ဖြင့်ပြည့်ရတာရှိတယ်ဒီလိုနိရောဓနိဗ္ဗာန်အငိမ့်တကိုဆက်ရောက်တယ်ဆိုတာကနောက်တဘဝအတူဖြစ်ခြင်းလည်းမရှိတော့ဘူးဖြစ်ခြင်းမရှိရင်ပြည့်ခြင်းရှိပါအောင်မလားပฏิပန်လေးမှမပြေတော့ဘူးမနေတော့ဘူးဆိုရင်မွေးခြင်းရောရှိပါအောင်မလားမွေးခြင်းမရှိရင်ပြည့်ခြင်းရောရှိပါမလားမရှိဘူးဒါကြောင့်ဘဝငြိမ့်သွားတာနော်ဘဝအတူမဖြစ်တော့တာ တဏှာကုံသွားတာကိုဘာလို့ခေါ်လဲနိဗ္ဗာန်လို့ခေါ်တယ်အရာတွေမှာသာပေဘုဒ္ဓတာမရှိတဲ့ပုဂ္ဂိုလ်တွေသိအောင်ပြောမယ်ဆိုလို့ရှိရင်နိဗ္ဗာန်ဆိုတာဘယ်ရလဲအဲဒီယုံနံဒုက္ခအာလုံးချုပ်ငြိမ်းကြတာပါတဲ့နိဗ္ဗာန် နိဗ္ဗာန်ဆိုတာတရားလို့လို့ညာနာကိုအောင်ပြောသမှာပြောသမှာဖြစ်ပြနေပြယုံနာကင်းတော့ခုချက်ချင်းလည်းနှင်းနိဗ္ဗာန်ပါလို့အဲ့လိုလူငယ်လူရွယ်တွေကသိလွယ်အောင်ပြောထားတယ်ဆိုရင်အဖြစ်ပြယုံနာနေကင်းသွားရင်ပါတယ်ဘုန်းကြီးဆောင်ဘုကလည်းလေးမျိုးလုံးသစ္စာလေးပါးလုံးရှင်းပါတယ်မနေ့တော့ချပေးထားတာ အဲဖြစ်ပြသင်္ခါရဒုက္ခသစ္စာဖြစ်ပြလူကသမုဒယသစ္စာဖြစ်ပြဆုံးကនិရောဓသစ္စာဖြစ်ပြဆုံးပါရင်ပါဖြစ်ပြဆုံးအောင်ပွားအောင်မသစ္စာဖြစ်ပြပြီးဆုံးသွားခြင်းဘာပွားရလက္ခသစ္စာပွားရမယ်ခုပြောကြတာတော့និရောဓသစ္စာဆိုတာကလည်းဖြစ်ပြဆုံးသွားရင်និရောဓသစ္စာ ဖြစ်ပြဆုံးကနိရောဓသစ္စာတဲ့ဖြစ်ပြဆုံးရင်ဘာသစ္စာတော့ဘုရားအတတ်တဲ့ယောဂီတွေကသူတို့ကငကွာလည်းသိကြတယ်တရားအတတ်ရင်အတတ်ရင်လည်းသိကြတယ်ဆရာကမေးတယ်နိဗ္ဗာန်ရောက်တယ်ဆိုတာဘယ်လိုဟာတော့ဒါကြောင့်တရားအတတ်ကူတဲ့ဉာဏ်နာဝိရိယဆိုတဲ့ယောဂီဟောင်းတွေကလည်းမေးကြည့်နိဗ္ဗာန်ရောက်တယ်ဆိုတာဘယ်လိုဟာတော့ယောဂီတွေကမမေးဘူးလားမေးသူ့ပြငြိမ့်နေတာပဲအေးနေတာပဲ ဘာမှမရှိတော့ငိမ့်တာအေးတာလေးတခုအဲ့ဒါနေတာမဟုတ်ဘူးလားပြောတယ်မွေးတယ်နော်အဲ့လိုပြောတယ်အဲ့တော့ဖြစ်ပြဆုံးကနိရောဓသစ္စာဆိုတဲ့ဟာလေးကိုဒါမှတ်ထားနော်အဲရှိနေတယ်အေးနေတာလေးပဲရှိရှိငိမ့်နေတာလေးပဲရှိရှိရှိနေသေးတယ်ဆိုရင်တော့နိဗ္ဗာန်မရောက်သေးဘူးဟုတ်လားဖြစ်ပြတာတွေအလုံးချုပ်ငိမ့်ပါရဲ့နိဗ္ဗာန် ငံပြာကြီးချက်ကောင်းကောင်းစားပြီးတော့အိတ်ငိုက်သွားတာလည်းနိဗ္ဗာန်လို့ထင်မနေနဲ့ဟုတ်လားအိတ်ငိုက်သွားတာတော့နိဗ္ဗာန်မဟုတ်ဘူးသိတာကိုမလိုဘူးလားဆိုတဲ့အခုပြောတာတွေကအများကြီးဖြစ်နေတယ်နိဗ္ဗာန်ဆိုတာဘာလဲဖြစ်ပြည့်ဆုံးသွားတာနိဗ္ဗာန်ဖြစ်ပြည့်ဆိုတာကဘာလို့ယုံနံဒုက္ခသစ္စာဖြစ်ပြည့်ဆိုတာဘာလဲယုံနံဒုက္ခသစ္စာတွေကုန်သွားပြီဆိုရင်တော့ဒုက္ခတွေ ကုန်ပါပြီဆိုမှတော့ငြိမ့်အေးရဲ့နိဗ္ဗာန်ကိုမှန်လားအဲ့ဖြစ်ပျက်တွေကိုလေ့ကျင့်နေသေးရင်တော့သမှုရာသစ္စာဖြစ်ပျက်တွေငြိမ့်သွားရင်နိရောဓသစ္စာဖြစ်ပျက်နေရာကိုရောက်အောင်ကျင့်တဲ့သီလသမารိပညာကျင့်နေရာမဂ္ဂသစ္စာမှန်လားအခုနိရောဓသစ္စာ အဲနိရောဓဒုက္ခအဘယခေါ်ပါရတဲ့နဲ့သနာချုပ်ကနိရောဓဒုက္ခငြိမ်းမှန်လေအနိရောဓဒုက္ခနဲ့ပတ်သက်ပြီးတော့ဒီမဟာသတိပဋ္ဌာနာသုတ်တံမှာလည်းပဲပေါ်ပြထားတာအများကြီးပါပဲမဟာသတိပဋ္ဌာနာသုတ်တံမှာတော့ဒီနိရောဓသစ္စာအဲဖြစ်တဲ့နေရာအဲဘယ်မှာလဲဆိုရင် တဏှာချုပ်တဲ့နေရာနိရောဓသစ္စာတဏှာချုပ်တယ်ဆိုရင်ဒုက္ခအာလုံးယုံနာအာလုံးရဲ့ချုပ်ငြိမ်းတော့တာပဲမှန်လားတဏှာညိကဘေဟတိပေညာဒေါလဘေယပေနီချုပ်ညာဒေါလဘေယချုပ်မီအမေပုတ်ဖော်ထုတ်ဆိုလိုက်သည်ဆိုပြီးတော့ဆိုကြတယ်အဲတဏှာချုပ်တဲ့နေရာနိဗ္ဗာန်ဟုတ်ဆိုတော့တဏှာဖြစ်တဲ့နေရာနဲ့တဏှာချုပ်သွားတဲ့နေရာလည်းပြီးကိုလို့တာပေါ့ ပနာညိကထောငါဟာစိတ္တရာသောသဘောရှိရာငါသင်္ခါရလောက၌သာဘေအပြစ်ပေချုပ်အဟုတ်ချုပ်ငိမ့်တာတဏဆိုတဲ့တရားဘယ်မှာဖြစ်တာလဲဆိုရင်သင်္ခါရတရားတွေရဲ့အဲအပေါ်မှာသင်္ခါရတရားမှာဖြစ်တယ်အဲ့တဏချုပ်ရင်ဘယ်မှာချုပ်လဲဆိုအဲ့ဒီသင်္ခါရအဲ ချုပ်တဲ့နေရာမှာတဏှာချုပ်တတ်တယ်စစ်သားရသောသဘောရှိရာများသင်္ခါရလောကဆိုတာဒေတရားလေဝီခေါ်လို့သာတိမကြထုတ်ပြဆိုလိုက်မှသကုတ္တတာခန္ဓာဇီဝကာယမနာဣဇကာယမနာဣဇတယရဏရူပတတာခန္ဓာရသာဘုဒ္ဓတာဓမ္မပါဟိနာသကုတ္တမနာသုံသောဝိညာဏက၆ပါးမိခေါ် သံသတာနဲ့ဝေဒနာပါနောသင်္စေတနာနဲ့တဏှာဝိသဘော၆စီပဲဝေခွဲပြီးဖို့နော်တဏှာတွေရဲ့ဆွဲရဖြစ်ရသင်္ခါရတရားဆိုတာဘာလဲဆိုရင်စက္ခုဆိုတဲ့မျိုးစီလဲတဏှာဖြစ်ရခန္ဓာပဲသောတာခန္ဓာဆိုတာကာယမနဆိုတဲ့ဓာရ၆ပါးအလုံးဒီတဏှာဖြစ်ရဌာနတွေပါပဲရူပဒါရခန္ဓာရတာဘုဒ္ဓဘာဓမ္မဆိုတဲ့ အဲဘာယုရာယရဏ6ပါးတွေလဲဒါဘာဖြစ်ရတာလဲတော့တဏှာဖြစ်ရသင်္ခါရတရားတွေပဲအဲဒီမျက်စိနဲ့အဲဓာရနဲ့အာယုနှမျိုးစုံတဲ့အခါကြတာဖြစ်ပေါ်လာတဲ့သက္ကုဝိညာဉ်ဗုဒ္ဓဝိညာဉ်စတဲ့ဝိညာဉ်6ပါးတွေဟာလဲတဏှာဖြစ်ရဌာနပါပဲမှန်လားအဲဒီဓာရရဲ့အာယုရဲ့ဝိညာဉ်ရဲ့သုံးမျိုးတွေ့ဆုံတွေ့ဆုံသွားကြဆိုတဲ့ဖတ်တာလို့ခေါ်တဲ့တရား ဒီဟာလည်းပဲတဏှာဖြစ်ရာဌာနပါပဲအဲ့ဓာရရဲ့အာယုံရဲ့ဝိညာဉ်ရဲ့သုံးမျိုးစုံသောကြောင့်ဖြစ်ပေါ်လာတဲ့ကောင်းတာခံစားမှုမကောင်းတာခံစားမှုမကောင်းမဆိုးခံစားမှုဆိုတဲ့ဝေဒနာများလည်းပဲအဲ့ဒါတဏှာဖြစ်ရာဌာနပါပဲမှန်လားအေးအဲ့ဒီဓာရအာယုံဝိညာဉ် ခါသာဝေဒနာတွေနဲ့အတုတကွာဖြစ်ပေါ်လာတတ်တဲ့သင်္စေတနာခေါ်တဲ့တရားတွေဝိတ္တဆိုတဲ့တရားတွေဝိสารဆိုတဲ့တရားတွေအဲ့ဒီတရားတွေလည်းတဏှာဖြစ်ရာဌာနတွေပါပဲတဏှာဖြစ်တဲ့နေရာသိလားသူတို့ပြောရမယ်ဆိုရင်တော့ ဒွါရနဲ့အာယုံဆုံးတိုင်းဖြစ်ပေါ်ပြောက်ပြက်နေတဲ့ယုံနံတရားအာလုံးဒီဘသူရဲ့ကိန်းရာ ဆွဲရာဖြစ်တယ်လေတဏှာရဲ့ကိန်းရာဆွဲရတယ်ဖြစ်တယ်လုံးရိုက်ပြောရရင်မြင်ရတဲ့တရားတွေဒီတဏှာဖြစ်ရတယ်ပဲကြားရတဲ့တရားတွေနားရတဲ့တရားတွေစားရတဲ့တရားတွေတွေ့ထရတဲ့တရားတွေသိကြရတဲ့တရားတွေဟာဘာဖြစ်ရလဲတဏှာဖြစ်ရတယ်ပဲ တဏှာပြဌာနတွေတိတာရခြင်းတဏှာချုပ်တဲ့နေရာတွေဟောဘယ်ဟာတွေလဲအဲ့ဒါတွေပါပဲမှန်လားအဲ့တဏှာချုပ်တဲ့နေရာတွေလဲရူပအစဓမ္မဆုံးတော်မှတ်တဲ့ညာက6ပါးမိခေါ်မေစီတဏှာနဲ့တဏှာဝိလဘော6ခုပဲဝေခွဲပြီးဖို့နော်ထိုသင်္ခါရလောက၌သာတဏှာအရှုပ်ပေချုပ်ဝေယတန္တရာဆက်ဆက်ပြာကဒုက္ခကိုငြင်းအေးမှန်ဆုံးပါ ဆိုတာကတော့ဒါမဟာပฏิပဌာနာတုတ်မှာပေါ့ပြထားတဲ့သဘောပဲတဲ့မဟာပฏิပဌာနာတုတ်မှာတဏှာဖြစ်ရသည်အဲ့ဒီဒွါရနဲ့အာယုံဆုံတဲ့နေရာနော်အဲတဏှာဖြစ်ရသည်လေဒွါရနဲ့အာယုံဆုံတဲ့နေရာပဲဒါကြောင့်တဏှာဖြစ်ရအောင်တဏှာပင်နိုင်အောင်တဏှာပြတ်သွားအောင်ဒွါရနဲ့အာယုံဆုံတိုင်းဖြစ်ပေါ်ပြတ်ပြတ်တဲ့ယုံနာသင်္ခါရတွေကိုတဏှာမဝင်ခင် ဝိပဿနာဉာဏ်ကအရင်ဝင်သွားတာလေအောင်မြင်တိုင်းဘယ်လိုမှတ်တယ်မြင်တယ်ကြားတိုင်းကြားတယ်နာတိုင်းနာတယ်စားတိုင်းစားတယ်တွေ့တိုင်းတွေ့တယ်စိတ်ကူးတိုင်းစိတ်ကူးရဲ့မှန်လားအဲ့တော့ဆိုကြည့်အောင်အစွန်းမျက်စိဆုံးမိသောခါမြင်မှုတရားထင်ရှားဖြစ်လားမြင်တာနှစ်သက်တတ်မဲ့သူမှာ လောဘမီလောင်ကြီးလောင်တော့တာအခင်းနဲ့မျက်စိဆုံးလို့မြင်မှုတရားပေါ်လာရင်အဲ့ဒီမြင်မှုတရားရဲ့အပေါ်မှာနှစ်သက်ကာယာမှုဆိုတဲ့လောဘဖြစ်မှန်လားအဲ့လောဘဒီကလေးကြီးရင်လာတာကိုတဏှာလို့ခေါ်တယ်နော်အဲ့လောဘတဏှာမဖြစ်ဘူးလားဖြစ်တယ်အဲ့လောဘတဏှာဖြစ်တဲ့နေရာကိုခုညွှန်ပြလိုက်တာမျက်စိပေါက် ထိုနည်းတူသောနာနာလျာကိုစိတ်ဆိုတဲ့နေရာတွေမှာလည်းပဲဟိုဘက်ကအာယုန်တွေနဲ့စုံတိုင်းစုံတိုင်းတဏှာဖြစ်နိုင်သလားမဖြစ်နိုင်ဘူးလားဖြစ်နိုင်တယ်အဲဆိုကြည့်မယ်အစင်းမျက်စိစုံပြီးသောအခါမြင်မှုတရားထင်ရှားဖြစ်လားမြင်တဲ့မှတ်ကလောဘကင်းကွာပူဇာသိမိငိမ့်လွန်ချမ်းသာ အချင်းမြတ်ရှိဆုံးမိသောခါမြင်မှုတရားထင်ရှားဖြစ်လားမြင်မှုမကလောဘကင်ကွာပူဇာသိမ့်မိငြိမ်လွန်ချမ်းသာဩတဏှာဖြစ်တဲ့နေရာကလည်းဒီဒွါရ6ပါတယ်တဏှာချုပ်ွယ်သွားတဲ့နိရောဓစိုက်သွားတယ်ဆိုတဲ့နေရာကလည်း ဒွါရ6ပါးပဲမှန်လားအဲ့နာမှာပဲအဲအဲ့လိုတော့အပူနဲ့အေးအလင်းနဲ့အမောက်နော်အပူနဲ့အေးအလင်းနဲ့အမောက်ကိလေသာနဲ့ကိလေသာငြိမ်းတဲ့နိဗ္ဗာန်ဟာဒီနာမှာပဲရှိတယ်နော်မှန်လားအဲအဲ့တော့ကိလေသာထပ်ပေါက်အဲပဋိစ္စသမုပ္ပါထပ်ပေါက်လို့ပြောရင်လည်းဓာရ6ပါးကနေပြီးတော့ဖြစ်ပေါ်တဲ့ယုံနာတွေကိုရှုမှတ်မှာပဋိစ္စသမုပ္ပါစက်တဲ့ထွက်သွားတယ် တဏှာချုပ်ပြတ်ခြင်းပါတယ်ဆိုရင်လည်းဓာရ၆ပါးဖြစ်ပေါ်တဲ့ယုံနာတွေကိုရှုမှတ်မှကလည်းတဏှာချုပ်ပြတ်တာပဲမှန်လားအဲ့တော့ချွတ်တဲ့နေရာကိုသိမှအဲအဲ့ဒီဖြစ်ပေါ်ခွင့်မရအောင်ဖြစ်ပြီးသားတွေငင်းတာအောင်ပေါ့လေအဲဆောင်ရွက်နိုင်တဲ့နေရာလဲဒီနေရာပဲဆိုတာသိဖို့အရေးမကြီးလားအရေးကြီးတယ်အဲ့ဒါမြတ်စွာဘုရားဟောထားတဲ့အတိုင်းရှုွက်ကလေးတစ်ချက်ကိုလည်းပဲဘုန်းကြီးအားဒီမှာ က်သွင်းပြီးတော့ပြောပြပါတယ်အဲနိရောဓသစ္စာပြီးတော့မဂ္ဂသစ္စာအခါဘာသစ္စာရောက်သွားလဲဣဒံခောပတ္တပိခေယဒုက္ခနိရောဓကာမိနိပတိပတာရိယသစ္စာဘယံဝါရိယဒိင္မေခောပိယတိတံသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပောသမ္မာဝါစာသမ္မာကမ္မန္တောသမ္မာအာဇီဟောသမ္မာဝါယမောသမ္မာတတိသမ္မာသမာဓိ အဲ့ဒါဒုက္ခនិရောဓဂာမိနိပฏิပဒါခေါ်တဲ့အဲမဂ္ဂသစ္စာတရားဟာဘာလဲအယမရာရိယထင်ကမေကောတဲ့ဒုက္ခនិရောဓဂာမိနိပฏิပဒါရိယသစ္စာလို့ခေါ်ရတဲ့မဂ္ဂသစ္စာတရားဆိုတာဒီမဂ္ဂင်၈ပါးတရားတွေပဲတရားဒီတန်အဲ့ဒီမဂ္ဂင်၈ပါးတရားဆိုတာကဘာလဲဆိုရင်တဏ္ဍာရုဒ္ဓိမှန်စွာမြင်ခြင်းတမ္မာတငါဘောမှန်စွာကြံခြင်း သမ္မာဝါစာမသာပြောခြင်းသမ္မာကမ္မတော်မသာကုလုပ်ခြင်းသမ္မာအာဇီဝမသာအသက်မွေးခြင်းသမ္မာဝါယာမောမသာကြောက်ရဆိုင်အထုတ်ခြင်းသမ္မာတတိမသာမရခြင်းသမ္မာသမာဓိမန်သာတည်ကြည်ခြင်းပဲတဲ့မှန်လားအဲ့တရား၈ပါးကိုဘာခေါ်လဲမေဃသစ္စာတရားဆိုမေဃသစ္စာဗုဒ္ဓမိန့်ချေ မကသစ္စာဗုဒ္ဓမိတ်စီဖြူစင်မြင့်မြတ်ကင်းပြကိလေဖြူစင်မြင့်မြတ်ကင်းပြကိလေအရိယာမေကြောင်းကောင်းကောင်းမှန်ပေအရိယာမေကြောင်းကောင်းကောင်းမှန်ပေမှန်တရား สิบปาติเวเดมันเตยะสิบปาติเวเดมันสวาเนียนดิมันดิอาจารย์มันสวาเดียวดิပြလုံးမှန်ကန်တဲ့မွေးမှန်ဟုတ်အာထုအမှန် မှန်မယမန်စွာတိတိဟံဣရှိပါမတ္တမခင်မှန်မန်စွာမြင်သိမှန်သိအကြောင်းမှန်စွာပြောပြုမှန်စွာပြောမှုပြုလုပ်မှန်ကံတမွေမှန်ဟုတ်အထုံအနံ့ မှန်မှတ်ရမှန်ကတိတိဟံဒီရှိပါမသမခင်မှန်မှန်ရလားအဲ့တော့မခင်ရှိပါတရားတွေကတော့အရင်အဲနေ့တွေတော့လည်းဘုန်းကြီးဟောကြားထားတဲ့ဒီတရားတွေပါပဲအဲ့မခင်ရှိပါတရားတွေនិရောဓသစ္စာရောက်ကြောင်းအကျဉ်းမှန်လား နိရောဓသစ္စာအဲနိဗ္ဗာန်ကိုရောက်သောအကျင့်ဖြစ်တယ်လို့ဆိုတယ်နည်းနည်းလေးနားထွေးသွားလိမ့်မယ်နည်းနည်းပြန်ပြောပြအောင်မယ်သစ္စာသည်ဒုက္ခသစ္စာဆင်းရဲတာအမှန်နိရောဓသစ္စာဆင်းရဲချုပ်ရာအမှန်အဲဒုက္ခသစ္စာဆင်းရဲတာအမှန်သမုဒယသစ္စာဆင်းရဲဖြစ်ရာအမှန်နိရောဓသစ္စာဆင်းရဲချုပ်ရာအမှန်မဂ္ဂသစ္စာဆင်းရဲချုပ်ရာတို့ရောက်ကြောင်းအကျင့်အမှန် အဲဒီသစ္စာ၄ပါးတို့တွင်တဲ့ဒုက္ခသစ္စာနဲ့သမုဒယသစ္စာကိုတော့လောကီယသစ္စာတဲ့ဘာသစ္စာလဲလောကီယသစ္စာလောကီသစ္စာနိရောဓသစ္စာနဲ့မဂ္ဂသစ္စာကတော့လောကုတ္တရာသစ္စာနိရောဓသစ္စာနဲ့မဂ္ဂသစ္စာ တိုက်ရိုက်ဆိုင်တယ်ဘယ်သူနဲ့ဆိုင်လို့အာတုတယောဂီတွေဒုက္ခသစ္စာပန်းချသိဖို့အရေးကြီးတယ်မကြည့်ဘူးလားကြည့်တယ်ဒုက္ခသစ္စာကိုပန်းချသိအောင်ရှုရင်မှတ်ရင်ပဲအဲ့ဒါသမုဒိယပေခြင်းနိရောဓဆိုင်ခြင်းမကပွားခြင်းကိစ္စတွေလည်းပါဝင်နေတယ်ခုတနေ့မနေ့ကပြောခဲ့ပြီမှန်လားအဲ့တော့လောကုတ္တရာသစ္စာတွေ ဒုက္ခသစ္စာပိုင်းခြားသိအောင်ရှုတဲ့ယောဂီအဲ့ဒါဝိပဿနာဉာဏ်ကြီးထွန်းမြတ်ပြီးဆုံးလို့အဲဒုက္ခကြီးနဲ့နိဗ္ဗာန်ပြည့်မြင်လိုက်တည်နဲ့တရားနဲ့တည်းမဂ္ဂသစ္စာပွားခြင်းကိစ္စလည်းပြီးဒုက္ခပိုင်းခြားပြီးခြင်းကိစ္စလည်းပြီးသမုဒိယပယ်ခြင်းကိစ္စလည်းပြီးပါတယ်ဒီလိုပြောခဲ့ဒါလည်းအခုမျက်မြင်အဲ နိဗ္ဗာန်နိရောဓသစ္စာသို့ရောက်ကြောင်းဖြစ်တဲ့မေဃသစ္စာကိုကြွားမှနိဗ္ဗာန်ကိုရောက်မယ်။အဲဒီမေဃသစ္စာဒီအရိယာဖြစ်တဲ့အခါမှာအရိယာမဉ္ဇဏ်ဉာဏ်နဲ့တင်ရနေတဲ့ဒီမေဃသစ္စာပွားခြင်းကိစ္စတွေပါဝင်သွားတယ်လို့သောသောကပြောပြီးလောကုတ္တရာသစ္စာမှန်လား။ဒါဖြင့်ဒီမေဃသစ္စာပွားတယ်ဆိုတော့အရိယာဖြစ်မှပွားရတယ်ဆိုတော့အရိယာမဖြစ်ခင်ပွားတဲ့မေဃသစ္စာကရှိသေးလားဆိုရှိတယ်။ အရိယာမဖြစ်ခင်ပွားတဲ့မေဃသစ္စာတွေပုပ္ပဘာကဝိပဿနာမတွေတဲ့မှန်လားအရိယာမရဲ့ရှေ့အဖို့ကဖြစ်တဲ့ဗါတဲ့ဝိပဿနာမခင်နေဗာမခင်နေလဲအဲဒီဝိပဿနာမခင်နေဒီမနေ့တုန်းကပြောခဲ့တဲ့အတိုင်းဒုက္ခသစ္စာကိုပိုင်းခြားသိအောင်ရှုရင်းမှရင်ပါဝင်ပြီးပွားနေတဲ့မေဃသစ္စာတွေပေါ့မှန်လားအဲမေဃသစ္စာတွေဆိုကြအောင်ဆိုရဲပြောကြအောင်ဆိုရဲနည်းနည်း အခုမျက်စိနှလုံးမဲ့ပြီးတော့ကိုယ်ဖြုံးဖြုံးမမထားပြီးတော့အဲဝင်သက်ထွက်သက်ကိုပုံမှန်အတိုင်းရှုရှရင်ဖြစ်ပေါ်ပြပြနေတဲ့ယုံနာတွေကို ရှုမှတ်တဲ့ယောဂီဟာသစာခြင်းဖောင်းနေပိန်နေစရှုဖောင်းနေပိန်နေလို့စရှုပြီးတော့အဲမြင်တဲ့တရားတွေပေါ်ရင်မြင်နေပြောက်သွားရင်ဖောင်းနေပိန်နေကြားတဲ့တရားတွေပေါ်ရင်ကြားတယ်ပြောက်သွားရင်ဖောင်းနေပိန်နေနာမ်တဲ့တရားတွေပေါ်ရင်နာမ်နေမွေးရင်မွေးတယ်ပြောက်သွားရင်ဖောင်းနေပိန်နေ ဒီကလေးတွေများလာရင်များတော့လုံးနေတယ်လုံးနေမျိုးတယ်ပြီးသွားရင်ပေါ့လေပိန်တယ်မှန်လားကိုရီးယားရရင်ရရင်ကိုရင်ခဲရရင်ရနဲ့ကြိုက်တဲ့ခဲတွေအဲ့ဒါတွေပြောင်းရင်းသွားရင်ပေါ့လေပိန်တယ်ကိုရီးယားကောင်းကားချမ်းသာရင်ကောင်းတယ်ချမ်းသာတယ်ညိမ့်တယ်အေးတယ်အဲ့ဒါပြောင်းရင်းသွားရင်ပေါ့လေပိန်တယ်စိတ်တွေတွေးရင်တွေးတယ်စဉ်းစားရင်စဉ်းစားတယ်ကြံစည်ရင်ကြံစည်တယ်မမှတ်ဘူးလားမှတ်တယ်မှတ်တော့ပျောက်ပျောက်မသွားဘူးလားပျောက်ပျောက်သွားတယ်မှန်လားအဲ့လို သင်္ကြန်သွားတော့လေဘယ်လန်းနဲ့ညာလန်းနဲ့ကြွားတယ်ချတယ်ကြွားတယ်လှမ်းတယ်ချတယ်သင်္ကြန်ဆုံးတော့ရက်တယ်လှည့်ကျင်တယ်လှည့်တယ်ဆိုတာတွေရောပေါ့လေအတိအဆုံးရှိမှတ်နေတဲ့ယောဂီဒီနိဝရဏစိတ်ထွက်စိတ်ပြည့်တွေငြိမ့်ပါပြီဆိုရင်ရှိမှတ်ရအာယုံပေါ်မှာသာတတိလေးကကက်နဲ့ကက်နဲ့ကက်နဲ့ကြောက်ရောက်ကြောက်ရောက်သွားတယ်ရှုခွက်နဲ့ရှုကျရှုခံနဲ့ရှုဉာဏ်မှတပါလွတ်သွားတာမသိလိုက်တာရဲ့လို့မရှိတော့မဇ္ဈိမနဲ့မဒ္ဒါနဲ့ အဝင်ဝင်ကဒကနဲ့ဒကနဲ့ဖြစ်ဖြစ်သွားပြီဆိုလို့ရှိရင်အဲ့ဒီရှုစရာနဲ့ရှုတာနှစ်မျိုးကွဲလာတယ်ဖောင်းတာကတခုသိတာကတခုသိနာကတခုသိတာကတခုနှစ်မျိုးကွဲပြလာတယ်ဘလနာကတခုသိတာကတခုညာလနာကတခုသိတာကတခုအဲ့လိုယုံနာကြောင်းယုံနာနှမျိုးကွဲလာပြီးတဲ့နောက်ဖောင်းနေပင်နေဆိုတဲ့ယုံကြောင်းရှိတဲ့အတွက်ကြောင့်ဖောင်းတယ်ပင်တယ်လို့မှတ်ပြီးတဲ့နောက်အကျိုးပေါ်တယ် မြဲခြင်းနဲ့ဆက်ဆုံသောကြောင့်မြင်သိမှုဆိုတဲ့နာမ်ကျိုးပေါ်တဲ့ဒါကြင်ရခြင်းထိုင်ခြင်းလျောင်းခြင်းဆိုတဲ့အကြောင်းနံတရားကြောင့်ဘဝမူရမှုတိုင်းမူလျောင်းမှုဆိုတဲ့ရုပ်ကျိုးပေါ်တဲ့သွားတာရတာထိုင်တာလျောင်းတာဆိုတဲ့ရုပ်အကြောင်းရှိနေလို့သွားတယ်ရတယ်ထိုင်တယ်လျောင်းတယ်လို့မှတ်သိတဲ့နာမ်ကျိုးပေါ်တဲ့နာမ်ကြောင့်ရုပ်ဖြစ်နေတာတွေရုပ်ကြောင့်နာမ်ဖြစ်နေတာတွေရုပ်နာမ်ကြောင့်ရုပ်နာမ်ဖြစ်နေတာတွေကိုကောရှုရင်းမှတ်ရင်သိကြလားမသိဘူးလား သိရှင်းမယ်အဲ့ဒါတွေသိနေရကနေပြီးတော့အရှုခံဖောင်းတာနဲ့ရှုမှတ်တဲ့တတိနဲ့တစုံပေါ်လာပြီးပျောက်သွားတာအရှုခံပိန်တာနဲ့အဲရှုမှတ်တဲ့ပိန်တယ်လို့သိတဲ့မှတ်တတိအမှတ်တတိနဲ့တစုံပေါ်လာပြီးတော့ပျောက်သွားတာအဲ့လိုမနေတာတွေထပ်တလဲလဲနှိမ့်ဆက်နေတဲ့အတွက်ဆင်းရဲတာအဲ့ဒီမှာငါကောင်အတ္တကောင်အဲမရှိဘဲနဲ့သဘောတရားတက်တက်များဖြစ်နေတဲ့ အနတ္တဆိုတဲ့ယုံနာကြောင်းကျိုးအနိစ္စဒုက္ခအနတ္တဆိုတဲ့သဘောတွေဟာရှုရင်းမှရင်ယောဂီတွေမှာသိမနေဘူးလားသိနေအဲလိုဖောင်းနေပိန်နေစတဲ့ရှုခံအာယုံကြီးကိုရှုတဲ့တတိကလေးတင်ပို့လိုက်တဲ့သဘောသည်အဘိနိရောဓနာလက္ခဏာရှိတယ်ဆိုတဲ့တမ္မာသင်္ကပ္ပမကင်ဗာမကင်တော့ အေးဖောင်းတဲ့ပင်တဲ့အပေါ်မှာအမတ်တတိကလေးရောက်သွားပြီးတော့ဖောင်းတဲ့ပင်တယ်လို့မှတ်ရှုနေတဲ့သဘောသည်တမ္မာတတိမကံဗာမကံတော့အေးဖောင်းတာပင်တာဆိုတော့အဲအရှုကံနဲ့ဖောင်းတဲ့ပင်တယ်လို့မှတ်တဲ့တတိအဲလွဲချော်မသွားရလေအောင်လွတ်ထွက်မသွားရလေအောင်တမပိတမတမပိတမအစဉ်တစိုက်ရှုမှတ်လျက်ရှုမှတ်လျက်ဖြစ်နေရအောင်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 မှတ်ခဲ့မှန်လားအဲ့လိုမှတ်ရင်မှတ်ရင်လေအဲအရှုခံကအယုတ်ရှုနေတဲ့သဘောတရားနာအဲ့ဒီရုပ်ရောနာမှာပေါ်ပြီးပြောက်သွားတာပဲလို့မှန်ရင်တိတိသွားတဲ့သဘောကသမာဓိဋ္ဌိမဲ့ခင်ဗာမဲ့ခင်တော့အဲ့တော့သမာသင်္ကပ္ပသမာတတိသမာဝါယမသမာသမာဓိသမာဒိဋ္ဌိဆိုတော့မဲ့ခင်၅ပါးရတယ်ဘယ်နှပါးရလဲ အဲ့ဒီမဂ်၅ပါးအဲနှစ်အတူတကွာဒါမှမဟုတ်အဲ့ဒီပฏิပဒါရှိမခာနီမှာ၈ပါးသီလစောက်တည်ထားတာအဲဘာတိမကသံဝရသီလတွေကိုစင်ကြယ်အောင်လုပ်ထားတဲ့အတွက်ကြောင့်မိမိတို့တဏ္ဍာမှာယဟန်တော်တွေမှာသီလတွေတည်နေတာလူရဲ့တဏ္ဍာမှာ၈ပါးသီလတွေတည်နေတာနော်အဲ့လိုတည်နေတဲ့သီလတွေကလည်းပဲတရားရှိမှတ်တဲ့အတော်အတွင်းမှာမှတ်ချက်အတွင်းမှာပေါက်ကျိုးခြင်း အဲမရှိဘူးမရှိတဲ့အတွက်ကြောင့်အဲတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝဆိုတဲ့သီလမဲ့ခင်သုံးပါးကလည်းသူကိစ္စကို အလိုအလျောက်ဆောင်ရွက်ပြီးသားဖြစ်နေတဲ့အတွက်သောတကတမမလည်းမဲ့ခင်၅ပါးနဲ့အတူသီလမဲ့ခင်၃ပါးပါထည့်ပြီးရတော့ရင်ဘယ်နှပါးလဲအဲ့မဲ့ခင်၈ပါးဆိုတဲ့သဘောဒီဖောင်းတယ်လို့မှတ်တိုင်းမဲ့ခင်၈ပါးပင်တယ်လို့မှတ်တိုင်းမဲ့ခင်၈ပါးဘယ်နှနဲ့လို့မှတ်တိုင်းမဲ့ခင်၈ပါး ညာလောက်လောက်မှတ်တိုင်းမဂ္ဂင်၈ပါးပူတယ်အေးတယ်မြင်တယ်ကြားတယ်နားတယ်စားတယ်တွေ့တယ်စေကုသနာကြံစီတယ်မှတ်တိုင်းမှတ်တိုင်းပါတယ်တော့အဲ့မဂ္ဂင်၈ပါးမဂ္ဂင်၈ပါးဆိုတဲ့တရားတွေဒီပုပ္ပဘာကမဂ္ဂင်တဲ့အရိယာမရဲ့ရှေ့ပြေဝိပဿနာမဂ္ဂင်တွေပေါ့ဘာမဂ္ဂင်တွေတော့ဒီဝိပဿနာမဂ္ဂင်တွေဒီဘာသစ္စာကိုသိအောင်ရှုနေရင်ဒီမဂ္ဂင်တွေပွားပြီးသားဖြစ်နေတာဒုက္ခသစ္စာကိုပိုင်းခြားသိအောင်ရှုနေရင်က ဒီမေတ္တာသစ္စာတွေပွားပြီးသားအဖြစ်နဲ့ပါနေတာမှန်လားအဲ့ဒါပုဗ္ဗဘာကမဲ့လို့ခေါ်တဲ့အာယုံတက်ပြီးရင်နေထွက်မှာပေါ့မှန်လားအေးဝိပဿနာမဲ့ကနေများများပွားနေလို့ရှိရင်ကြာတဲ့အခါကျတော့အဲအရိယာမဲ့ဆိုတဲ့နေထွက်လာမှာပေါ့ရမလားဘူးလားရလာမှာဖြစ်တယ်အဲ့ဒါကြောင့်ဖြစ်ပြသင်္ခါရဒုက္ခသစ္စာဖြစ်တဲ့လူက သမုဒယသစ္စာဖြစ်ပြဆုံးကနိရောဓသစ္စာဖြစ်ပြဆုံးအောင်ပွားအောင်မသစ္စာမှန်လားအခုဆက်ပြီးတော့ပြောရမှာသစ္စာလေးပါးသည်ဒုက္ခသစ္စာဆင်းရဲမှသမုဒယသစ္စာဆင်းရဲဖြစ်ကြမှနိရောဓသစ္စာဆင်းရဲချုပ်ရမှမေတ္တာသစ္စာဆင်းရဲချုပ်ရသို့ရောက်ကြောင်းအချက်မှအဲ့တော့အမှန်တရားတွေကိုတော့သိပြီဒီတရားတွေကိုဘုရားကဘယ်လိုသိရမှာလဲဆိုရင်ဒုက္ခဆိုရင်တော့ပိုင်းခြားသိဒုက္ခဆိုရင်ဘယ်လိုသိရမလဲ သမှုရိယဆိုရင်တော့ပယ်သည်သမှုရိယဆိုရင်တော့နိရောဓဆိုရင်တော့ဆက်ရောက်သည်မေဃဆိုရင်တော့ဘွာသည်မှန်လားအဲ့တော့တိပယ်ဆိုင်ဘွာ၄ပါးကိစ္စအတိုင်ဟာဆိုတာမကြဘူးလားကဲတို့တရားနာပရိသတ်တွေတိဆိုရင်ဘာသစ္စာကိုတော့ဒုက္ခသစ္စာပယ်ဆိုရင်သမုဒယသစ္စာကိုဆိုင်ဆိုရင်နိရောဓသစ္စာကိုတွားဆိုရင် ဒကသစ္စာကိုမှန်လားအဲ့ဒါနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကဣဒံဒုက္ခံဝိယသစ္စာတိမေဘိခွေပုဗ္ဗေနာနုတုတေတုဓမ္မေတုသက္ကုံဥဒပါရိညာဏဥဒပါရိပညာဥဒပါတိဝိဇ္ဇာဥဒပါရိအာလောကောဥဒပါရိဘိက္ခူယောလေဣဒံဣတိကဒုက္ခံဝိယသစ္စာတိဒုက္ခရိယသစ္စာဝိမင်္ဂအာပုဗ္ဗေနာနုတုတေတုဓမ္မေတုရှိကမကြားဘူးသေးသောတရားတော်၌သက္ကုံဥဒပါရိ ပညာမျက်စိဖြစ်ပေါ်ခဲ့ပြီးဉာဏဥဒ္ဒပါရိအသိဉာဏ်ဖြစ်ပေါ်ခဲ့ပြီးပညာဥဒ္ဒပါရိအပြားဖြင့်ဒီရောပညာဖြစ်ပေါ်ခဲ့ပြီးဝိကာဥဒ္ဒပါရိထိုတည်းသည်သောဝိကာဉာဏ်ဖြစ်ပေါ်ခဲ့သည်အာလောကဥဒ္ဒပါရိအသိဉာဏ်ပညာဟုသောလင်းရောင်ဖြစ်ပေါ်ခဲ့လေသည်တကားဘာဂဝနိတဒုက္ခဝိယသစ္စာပရိညယံတိခေဘိခဝေ ပုဗ္ဗေနလေတုတေတုဓမ္မေတုဇက္ကုံဒါပါရိညာဏဥဒ္ဒပါရိပညာဥဒ္ဒပါရိဝိဒ္ဓဥဒ္ဒပါရိအာလောကောဥဒ္ဒပါရိဘိဗေယလုတ္တခောပနာဣဒံအရိယသစ္စာထိုသို့သဘောရှိသောဤဒုက္ခသစ္စာကိုပရိငယံတိပိုင်းခြား၍သိရသောတရားဟု၍မေငါအားဘုဗေတုနလုတ္တေတုဓမ္မေတုရှိကမဖြစ်ဘူးသေးသောတရားတော်၌ဆက်ကုန်ဥဒ္ဒပါရိ ပညာမျက်စိဖြစ်ပေါ်ခဲ့ပြီးဉာဏ်ဥဒ္ဒပါရိအပညာဖြစ်ပေါ်ခဲ့ပြီးပညာဥဒ္ဒပါရိပြားပြန်သေးတော့ပညာဖြစ်ပေါ်ခဲ့ပြီးဝိဇ္ဇာဥဒ္ဒပါရိထိုးထွင်းရသေးတော့ဝိဇ္ဇာဉာဏ်ဖြစ်ပေါ်ခဲ့ပြီးအာလောကဥဒ္ဒပါရိအပညာအလင်းရောင်ဖြစ်ပေါ်ခဲ့ပါလေတည်းတံကောမဏိတံဒုက္ခံအရိယတံပရိညာတံတိမေဘိခဝေ ပုဗ္ဗေနလောတုတေတုတမေတုသက္ကုံဒါပါရိညာဏဥဒါပါရိပညာဥဒါပါရိဝိဒါဥဒါပါရိအာလောကောဥဒါပါရိဘိက္ခွေဟံတို့တံခောပနိတံရိယသစ္စာထိုသောသဘောရှိသောဤဒုက္ခသစ္စာကိုပရိညာတန်တိတိုင်းချ၍တိအပြည့်ပြီဟု၍မင်းကအာပုဗ္ဗေနလောတုတေတုတမေတုရှိတာမဖြစ်ဘူးဒီတော့တရားတို့၌သက္ကုံဒါပါရိညာဏဥဒါပါရိအဲပညာမျက်စိဖြစ်ခဲ့ပြီဉာဏ်ဖြစ်ခဲ့ပြီအဲ ပညာဥဒ္ဒါပါရိဝိဇ္ဇာဥဒ္ဒါပါရိပြာခြင်းတည်သောပညာဖြစ်ပေါ်ခဲ့ပြီးထိုတွင်တည်သောဝိဇ္ဇာဉာဏ်ဖြစ်ပေါ်ခဲ့ပြီးအာလောကဥဒ္ဒါပါရိအတိညာအလင်းရောင်ဖြစ်ပေါ်ခဲ့ပါသည်ဒါဒုက္ခသစ္စာ၌သစ္စာညာကိစ္စညာကတညာဖြစ်ပေါ်အခုသမှုရိယသစ္စာသွားရအောင် ဣဒံဒုက္ခသမုဒယရိယသစ္စာတိမေဘိခွေပုဗ္ဗေနနုတုတေတုဓမ္မေသူသက္ကုံဒါပါရိညာဏဥဒ္ဒပါရိပညာဥဒ္ဒပါရိဝိတာဥဒ္ဒပါရိအာလောကောဥဒ္ဒပါရိဘိခွေယံတို့ဣဒံဒုက္ခသမုဒယရိယသစ္စာဣဒီကအရိယာတို့သစ္စာအရိယာတို့သိရသောဒုက္ခသစ္စာတရားဟူ၍မေငါအပုပ်ပေနလုတ္တေတုဓမ္မေတုရှိကမဖြစ်ဘူးသေးတော့တရားတော်၌ သက္ကဟုတာပါရိညာဏဟုတာပါရိပညာမျက်စိဖြစ်ခဲ့ပြီအပညာဖြစ်ခဲ့ပြီပညာဟုတာပါရိဝိဇ္ဇာဟုတာပါရိပြားပြန်ပြီးတော့ပညာဖြစ်ပေါ်ခဲ့ပြီထိုးထွေပြီးတော့ဉာဏ်ဖြစ်ခဲ့ဝိဇ္ဇာဉာဏ်ဖြစ်ခဲ့ပြီအာလောကောဥဒ္ဓပါတိအပညာဒုသောအလင်းရောင်ဖြစ်ပေါ်ခဲ့ပါသတည်းသံဃာမဏိတံဒုက္ခသမုဒယရိယသစ္စာ ပါတပ္ပတိမေဘကွယ်ပုဗ္ဗေနနုတုတေတုဓမ္မေတုသက္ကုံဥဒ္ဒပါရိဉာဏဥဒ္ဒပါရိပညာဥဒ္ဒပါရိဝိဇ္ဇာဥဒ္ဒပါရိအာလောကဥဒ္ဒပါရိဘေကွေယံတို့သဒ္ဒတတိခြေသမီးတို့တံကောပဏိတံဒုက္ခသမုဒယံအရိယသစ္ဆံဒီအရိယတို့သိအပ်သောဒုက္ခသမုဒယကိုဘာတပံတိပေအပ်သောတရားဟု၍မင်္ဂအာ ဘုဗေနလုံးလုံးတေသူတမေသူရှိကမဖြစ်ဘူးတေသောတရားတော်နဲ့သက်ကုန်ဥဒပါရိညာနာဥဒပါရိပညာမျက်စီဖြစ်ပေါ်ခဲ့ပြီးပညာဖြစ်ပေါ်ခဲ့ပြီးပညာဥဒပါရိဝိဇ္ဇာဥဒပါရိအပညာအပြားပင်တေသောပညာဖြစ်ပေါ်ခဲ့ပြီးထိုတေသောဝိဇ္ဇာညာဖြစ်ပေါ်ခဲ့ပြီးအာလောကောဥဒပါတိအပညာလင်းရောင်ဖြစ်ပေါ်ခဲ့ပါတည်းတံကောပနိတံဒုက္ခသမုဒယအရိယတစ္ဆံ ဗိနံတိမေဘိခဝေပုဗ္ဗေနာလောတုတေတုဓမ္မေတုသက္ကုံဒပါရိညာဏဥဒပါရိပညာဥဒပါရိဝိတာဥဒပါရိအာလောကဥဒပါရိဘိခွေယံတို့တံကောမနိတံဒုက္ခသမုဒယရိယသစ္ဆံဒုရိယတို့သိအပ်သောဒုက္ခသမုဒယသစ္စာကိုပိဏံတိပေပြီပြီဟူ၍မင်းကအပုပ္ပေနာလောတုတေတုဓမ္မေသူရှိကမဖြစ်ဘူးသေးသောတရားတော်၌သက္ကုံဒပါရိညာဏဥဒပါရိ အပညာမျက်စိဖြစ်ပေါ်ခဲ့ပြီအပညာဖြစ်ပေါ်ခဲ့ပြီပညာဥဒ္ဒါပါရိဝိတာဥဒ္ဒါပါရိအပြားပြင်ပြီးတော့ပညာဖြစ်ပေါ်ခဲ့ပြီထိုးတွင်ရသည်တော့ဝိတာညာဖြစ်ပေါ်ခဲ့ပြီအာလောကဥဒ္ဒါပါရိအပညာလေးအောင် ဖြစ်ပေါ်ခဲ့ပါလေသည်အဲ့ဒါကသမုဒိယသစ္စာ၌သစ္စာညာကိစ္စညာကတညာဖြစ်ပုံနဲ့ အခုနိရောဓသစ္စာဣတံဒုက္ခနိရောဓဝိရသစ္စာတိမေဘိခွေပုဗ္ဗေနတုတုတေတုဓမ္မေတုသက္ကုံဒါပါရိညာဏဥဒါပါရိပညာဥဒါပါရိဝိတာဥဒါပါရိအာလောကောဥဒါပါရိဘိခွေယံတို့ဣဒံဣတိကဒုက္ခနိရောဓံရိယသစ္စာတိအရိယာတို့သိရသောဒုက္ခအာနိရောဓဟူ၍ဒုက္ခနိရောဓသစ္စာဟူ၍မေဃပုဗ္ဗေနတုတုတေတုဓမ္မေတုရှိကမဖြစ်ဘူးသေးသောတရားတို့၌သက္ကုံဒါပါရိညာဏဥဒါပါရိ ပညာမျက်စီဖြစ်ပေါ်ခဲ့ပြီအသိဉာဏ်ဖြစ်ပေါ်ခဲ့ပြီပညာဥဒ္ဒပါတိဝိဇ္ဇာဥဒ္ဒပါတိအပြအပြင်သိသောပညာဖြစ်ပေါ်ခဲ့ပြီထို့တွင်သိသောဝိဇ္ဇာဉာဏ်ဖြစ်ပေါ်ခဲ့ပြီအာလောကဥဒ္ဒပါတိအသိဉာဏ်အလင်းရောင်ဖြစ်ပေါ်ခဲ့ပါသတည်းတံဃောမဏိတံဒုက္ခနိရောဓံရိယတ္တံသစ္စည်းကာတဗ္ဗန္တိမေဘိက္ခဝေ ဘုဒ္ဓေနနောတုတေတုဓမ္မေတုဇဂုံဥဒ္ဓဘာရိနာနာဥဒ္ဓဘာရိပညာဥဒ္ဓဘာရိဝိဇာဥဒ္ဓဘာရိအာလောကောဥဒ္ဓဘာရိဘိက္ခွေယံတို့တံခောပဏိတံမရိယသစ္စာထိုသောသဘောရှိသောဤဒုက္ခនិရောဓသစ္စာကိုတိတိကာတဗန္တိမျက်မှောက်ပြုအပ်သောတရားဟု၍မင်းကအာဘုရေနောနုတေတုဓမ္မေတုရှိကမဖြစ်ဘူးတေသောတရားတော်၌သက္ကုံဓာပါတိညာနုဒ္ဓပါတိပညာမျက်စိဖြစ်ပေါ်ခဲ့ပြီးအတိညာဖြစ်ပေါ်ခဲ့ပြီး အပြာပင်ပြီးတော့ပညာဖြစ်ပေါ်ခဲ့ပြီးထိုးတွင်ရသည်တော့အဲပညာဥဒ္ဒါပါဝိဇ္ဇာဥဒ္ဒါပါတိအာလောကဥဒ္ဒါပါတိအပြာပင်ပြီးတော့ပညာဖြစ်ပေါ်ခဲ့ပြီးထိုးတွင်ရသည်တော့ဝိဇ္ဇာဉာဏ်ဖြစ်ပေါ်ခဲ့ပြီးအတိညာလင်းရောင်ဖြစ်ပေါ်ခဲ့ပါတည်းတံကောမဏိတံဒုက္ခနိရောဓံဝိယတေတံသစ္စိကတံတိမေဘိခဝေ ဘုဗေနနတုတေတုဓမ္မေတုသက္ကုံဓပါရိညာဏဥဒ္ဓပါရိပညာဥဒ္ဓပါရိဝိတဥဒ္ဓပါရိအာလောကောဥဒ္ဓပါရိဘိခွေယံတို့တံခောပန္နာဣဒံရိယသစ္စံအဲတံခောပန္နာဣဒံအရိယသစ္စံထိုသောသဘောရှိသောဒုက္ခនិရောဓသစ္စာကိုတိတိကတံတိမျက်မှောက်ပြုအပ်ပြီးပြီဟူ၍မေငါဗျာပုဗ္ဗေ အနနုတ္တဓမ္မေအနနုတ္တတေတုဓမ္မေသူရှိကမဖြစ်ဘူးသေးသောတရားတော်၌သက္ကုံတာပါရိညာဏဥဒ္ဒပါရိပညာမျက်စီဖြစ်ပေါ်ခဲ့ပြီးအသိဉာဏ်ဖြစ်ပေါ်ခဲ့ပြီးပညာဥဒ္ဒပါရိဝိဒ္ဒဥဒ္ဒပါရိပြားပြင်ပြီးသိသောပညာဖြစ်ပေါ်ခဲ့ပြီးထိုတွင်သိသောဝိဒ္ဒဉာဏ်ဖြစ်ပေါ်ခဲ့ပြီးအာလောကောဥဒ္ဒပါရိအသိဉာဏ်အလင်းရောင်ဖြစ်ပေါ်ခဲ့ပါသည် ပြောတာကနိရောဓသစ္စာ၌သစ္စာညာကိစ္စညာကတညာဖြစ်ပေါ်အခုမက္ခသစ္စာရောက်လာပါပြီဣဒံဒုက္ခနိရောဓဂာမိနိပရိပဒရိယသစ္စာတိမေဘိခဝေပုဗ္ဗေနနောတုတေတုဓမ္မေတုသက္ကုံဒါပါရိညာဏဥဒါပါရိပညာဥဒါပါရိဝိသဥဒါပါရိအာလောကောဥဒါပါရိဘိခွေယနောဣဒံဣသုလတ္တံဒီကဒုက္ခနိရောဓဂာမိနိပတိပဒါအရိယသစ္စာတိ အရိယာတို့သိအပ်သောဒုက္ခအဲချုပ်ရာနိဗ္ဗာန်တို့ရောက်ကြောင်းအကျင့်အဲမေဃသစ္စာဟူ၍မင်္ဂဗျာပုရိနနုတ္တတေတုဓမ္မေသူရှိကမဖြစ်ဘူးသေးသောတရားတို့၌သကုံဒပါတိပညာနုဒပါတိပညာမျက်စိဖြစ်ပေါ်ခဲ့ပြီပညာဖြစ်ပေါ်ခဲ့ပြီပညာဥဒပါတိဝိဇ္ဇာဥဒပါတိအပြားဖြင့်ဒီတော့ပညာဖြစ်ပေါ်ခဲ့ပြီထိုးထွင်းရည်ဒီတော့ဝိဇ္ဇာဉာဏ်ဖြစ်ပေါ်ခဲ့ပြီအာလောကောဥဒပါတိ အတိညာလင်းရောက်ဖြစ်ပေါ်ခဲ့ပါတည်းဘံကောမဏိတံဒုက္ခនិရောဓကာမိနိပတိပဒါရိယသစ္ဆံဘာဝေတဗန္တိမေဘိက္ခဝေဘောဂေနနုတုတေသူဓမ္မေသူသက္ကုဥဒ္ဒပါရိညာဏဥဒ္ဒပါရိပညာဥဒ္ဒပါရိဝိဇာဥဒ္ဒပါရိအာလောကောဥဒ္ဒပါရိဘိက္ခဝေယံတို့ခြေသတတိခြေသမီးတို့ဘံကောမဏိတံဒုက္ခនិရောဓကာမိနိပတိပဒါရိယသစ္ဆံ ထိုလိုသောရှိသောအဲဒုက္ခဒုက္ခနိဗ္ဗာန်သို့ရောက်ကြောင်းဖြစ်သောအဲသစ္စာမေဃသစ္စာကိုဒါဝိတပန္တိပွားများအပ်သောတရားဟု၍မိဟအပုပ္ပေနနုတ္တေတုဓမ္မေတုရှိတာမဖြစ်ဘူးသေးသောတရားတော်၌သက္ကုံဒါပါရိညာဏဥဒါပါရိအဲပညာမျက်စိဖြစ်ပေါ်ခဲ့ပြီးပညာဖြစ်ပေါ်ခဲ့ပြီးပညာဥဒါပါရိဝိဇာဥဒါပါရိအပြားဖြင့်ဒီတော်ပညာဖြစ်ပေါ်ခဲ့ပြီးထိုးတွင်ရည်တည်သောဝိဇာဉာဏ်ဖြစ်ပေါ်ခဲ့ပြီး အာလောကဥဒ္ဒပါတိအတိညာအလင်းရောင်ဖြစ်ပေါ်ခဲ့ပါတည်းတံဃောမဏိတံဒုက္ခနိရောဓဂามိနိပရိပဒာရိယသစ္ဆံဘာဝိတံတိမေဘေကဝေပုဗ္ဗေနနုတုတေတုဓမ္မေတုသက္ကုံဒါပါရိညာဏဥဒါပါရိပညာဥဒါပါရိဝိဇာဥဒါပါရိအာလောကောဥဒါပါရိဘိက္ခေယနုจิตတတိจิตမိတော် သံဃောမဏိတံဒုက္ခនិရောဓဂ ामि နိပฏิပဒာရိယသစ္စံထိုသောသဘောရှိသောဒုက္ခချုပ်ရာနိဗ္ဗာန်ကိုရောက်ကြောင်းအရိယာတို့သိရသောမေဃသစ္စာကိုဘာဝိတံဒီပွားများအပြည့်ပြည့်ဟူ၍မင်္ဂလာဗျာပုဗ္ဗေနနုတ္တေတုဓမ္မေသူရှိတာမဖြစ်ဘူးသေးသောတရားတော်၌သက္ကုံဒါပါတိပညာမျက်စီဖြစ်ပေါ်ခဲ့ပြီးဉာဏဥဒါပါတိပညာဖြစ်ပေါ်ခဲ့ပြီးပညာဥဒါပါတိ အပြအပြင်သိသောပညာဖြစ်ပေါ်ခဲ့ပြီးဝိဇ္ဇာဥဒ္ဒါပါတိထို့တွင်သိသောအသိဉာဏ်ဖြစ်ပေါ်ခဲ့ပြီးအာလောကဥဒ္ဒါပါတိအသိဉာဏ်လင်းရောင် ဖြစ်ပေါ်ခဲ့ပါသည်အဲ့ဒီတော့ပฏิဝေဒခေါ်တဲ့တရား၄မျိုးရှိတယ်ဘယ်နှမျိုးရှိပါလဲဆိုကြည့်အောင်ဒုက္ခသစ္စာကို ပိုင်းခြား၍သိရသည်ဤသို့သိတာကိုပရိညာပฏิဝေဒခေါ်သည်ပရိညာပฏิဝေဒခေါ်သည်သမုဒိယသစ္စာကိုပယ်ရသည်ဤသို့ပယ်တာကိုပင်ပါဏပฏิဝေဒခေါ်သည်ဤသို့ပယ်တာကိုပင် ပဟာနာပတိဝေဒခေါ်သည်နိရောဓသစ္စာကိုမျက်မှောက်ပြုရသည်ဤသို့မျက်မှောက်ပြုတာကိုပင်ပစ္စည်းကရိယာယပတိဝေဒခေါ်သည်ဤသို့မျက်မှောက်ပြုတာကိုပင်ပစ္စည်းကရိယာယပတိဝေဒခေါ်သည်မေဃသစ္စာကိုမိမိတန်တန်၌ ဖြစ်ပွားစေရသည်မေဃသစ္စာကိုမိမိတဏ္ဍ၌ဖြစ်ပွားစေရသည်ဤသို့ဖြစ်ပွားစေတာကိုပင်ဘာဝနာပฏิဝေဒခေါ်သည်ဤသို့ဖြစ်ပွားစေတာကိုပင်ဘာဝနာပฏิဝေဒခေါ်သည်အဲ့ဒါဉာဏ်၃ပါးအချင်းရာ၁၂ပါးဖြစ်ပုံဆိုမဲ့ရှင်းနောက်ကာလ မခဏမှာလေးသစ္စာသိတာသစ္စာညာရှင်းနောက်ကာလမခဏမှာလေးသစ္စာသိတာသစ္စာညာမရဲ့ရှိမရဲ့နောက်မညာဖြစ်ပေါ်တဲ့အခိုက်အဲကာလသုံးပါးမှာဒုက္ခသစ္စာပိုင်းခြားသိခြင်းသမုဒယသစ္စာပယ်ခြင်းនិရောဓဆိုင်ခြင်းမကပွားခြင်းတွေကို သိတာကိုတစ္ဆဉာဏ်လို့ခေါ်တယ်ထို့သိတဲ့ပယ်တဲ့ထိုက်ပွားတဲ့သိနှင့်ကိစ္စဉာဏ်သိတဲ့ပယ်တဲ့ထိုက်ပွားတဲ့သိနှင့်ကိစ္စဉာဏ်အဲ့ဒါတရားမရှိပွားမိကအခုဘုရားဟောကြားထားလို့တို့ယောဂီတွေကတော့ဗောလေအဲ့ဒါဒုက္ခဆိုရင်ပိုင်းခြားသိတဲ့တရားအဲသမုဒိယဆိုရင်ပယ်တဲ့တရား နိရောဓဆိုရင်ဆိုက်တဲ့တရားဟုတ်လားမက္ခဆိုရင်ပွားတဲ့တရားပဲလို့အဲတိတဲ့ပဲတဲ့ဆိုက်ပွားတဲ့နာတွေကိုတိနေတဲ့ဉာဏ်ကိုပါခေါ်တယ်ကိစ္စဉာဏ်ဒါတော့ဘုရားကတော့ကိုယ်တိုင်ရှားပြီးသိထားတာဘုန်းကြီးတို့ကတော့ဘုရားဟောတာကိုတစ်ဆင့်ကြားနာပြီးတော့မှကိုသိရမှန်လားဆိုကိစ္စပြီးရင်ဒီကြောင့်မြင်ခေါ်တွင်ကတဉာဏ်ပပဉ္စတိတိဒီသမုဒိယပယ်တိဒီနိရောဓစိုက်တိဒီမေကပွားတိဒီလို့ သိတာကတော့အရိယာမှာဖြစ်ပေါ်တယ်ကိစ္စညာအဲအဲကတညာနဲ့ဘာညာနဲ့ကတညာညာသုံးပါ အချင်းရာ12ပါးအဲတိပုံကိုဒီနေ့ဟောကြားပြပါပြီဓမ္မစကပုဒ္ဒနာသုတ်တံဟောပင်စမဘိုင်းတရားကိုနာကြရတဲ့ကုသိုလ်စေနာတို့ကြောင့်ဒီတရားတော်လာလိုက်လာခြင်းပေါ်အောက်နိုင်ကြသည်ဖြစ်ဒုက္ခကရနိဗ္ဗာန်ချမ်းသာလင်းမြန်စွာဆက်ရောက်မြတ်မောပြုနိုင်ကြပါစေကုန်သတည်း ဤသို့ပြုရာ那个，哎，啥？ မင်္ဂလာကိုရွယ်ကတာတိုင်းရစေသောယနေ့ယခုပြုပြုသည်မြမြတ်ဘာဂကိုမိဘဆရာယောတဟာနဲ့ဘုမာကောင်းကြကိုသောနက